သာသနာတော်နှစ်2569ခုနှစ်ကောဇာတိကတိ1385ခုနှစ်နေုံလာဇန်8ရက်ခရစ်နှစ်2023မေလ26ရက်တောက်ကြနေအနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အမွန်ဘေးမြို့ ဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးအတွင်း၌ခုနှစ်ရက်မာသတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲမှာလာရောက်ပြီးတော့ရိုးရိုးသေးသေးရှုပွားအထုတ်လျက်ရှိတဲ့ယောဂီသူတော်စင်များကိုဓမ္မဒါနအမတဒါနအနေအားဖြင့်မြတ်စွာဘုရားဟောကြားထားတဲ့တတိပဌာဏသုတ်တံဒေသနာတော်မှာဖွင့်ပြထားတဲ့ဣရိယာပဋ္ဌာပိုင်း ဘုရားဓမ္မဒါနတရားလူပေးလူမှဖြစ်ပါတယ်ဣရိယာပဋ္ဌာပိုင်းဆိုတာဣရိယာပုတ်၄ပါးရှုမှတ်ပွားများအထုတ်ပုံတွေကိုဟောကြားပေးတာဖြစ်ပါတယ်တရားအထုတ်ပြီဆိုရင်အထုတ်ပုံအထုတ်နည်းဟာစနစ်ကျဖို့လိုပါတယ်ထိုင်တဲ့ဣရိယာပုနဲ့ပဲဖြစ်စေ ရတဲ့ဣရိယာပုနဲ့ပဲဖြစ်စေသွားတဲ့ဣရိယာပုနဲ့ပဲဖြစ်စေလျောင်းတဲ့ဣရိယာပုနဲ့ပဲဖြစ်စေပေါ့ဘယ်ဣရိယာပုနဲ့ပဲရှုရှုယောဂီပုဂ္ဂိုလ်ဟာစနစ်တကျနဲ့နိလမှန်ကန်စွာ ရှုတတ်ပွားများတတ်ဖို့လိုပါတယ် ဒါကြောင့်ထိုင်ပြီးရှုတဲ့ပုဂ္ဂိုလ်ကြပြန်တော့အောက်ပိုင်းခန္ဓာကိုခွေပြီးတော့ပေါ်ပိုင်းခန္ဓာကိုလေးဖြောင်းမြောက်ထားဖြောင်းမြောက်ထားဆိုလို့တောင့်မထားရဘူးတင်းမထားရသက်တောင့်သက်တာခါလေးဖြောင်းထားဖို့ပဲလိုပါတယ်ခေါင်းလေးကိုလည်းခါနဲ့တစ်ဖြောင်းနဲ့တည့်တည့်မမထားပြီးတော့မိမိရှုမှတ်ရမယ့်အာယုစီကို တတိဥသိတဲ့စိတ်ကလေးညွတ်ပြီးတော့ရှုရပွားရအထုရတာဖြစ်ပါမိမိခန္ဓာမှာပေါ်လာတဲ့အာယုန်တိုင်းကိုရှုရတာအဲဒီလိုထိုင်ရှုတဲ့အခါမှာတော့ခန္ဓာမှာပဲဖြစ်စီဗိဓာအပြင်ဘက်ကပဲဖြစ်စီပေါ့အတန်ကြားတာလို့ပါလို့အဲဒီပေါ်လာသမျှအာယုန်တိုင်းကို ပေါ်ခိုက်ပေါ်ခိုက်ဖြစ်ခိုက်ဖြစ်ခိုက်ကလေးမှာအထူးကြောင်းကြဆိုင်ပြီးရှုမှတ်ရတယ်အဲ့ဒီလိုပါပဲဈဉ္ညာလျှောက်ပြီး ရှုမှတ်တဲ့အခါမှာလည်းပဲဈဉ္ညာဣရိယာပုနဲ့ရှုမှတ်တဲ့အခါစနစ်ချဖို့လိုလိုပါတယ်ယောဂီဈဉ္ညာလျှောက်တဲ့အခါမှာ ဈဉ္ဉံလျှောက်ပုံလေးလောက်ပြောပြီးတော့ဈဉ္ဉံလျှောက်လို့ဘယ်လိုအကျိုးတွေရတယ်ဆိုတာထည့်ပြီးတော့ယောဂီများအတွက်ပြောပြဖို့လိုအပ်ပါလိမ့်မယ်ဈဉ္ဉံလျှောက်ခြင်းအပြင်ဘယ်လိုအကျိုးတွေရနိုင်လဲဈဉ္ဉံလျှောက်တဲ့အတွက်ဣရိယာပုလည်းမျှသွားတာနောက်ဈဉ္ဉံလျှောက်တဲ့အခါမှာလည်းပဲရှုမှတ်တဲ့အခါမှာ တကယ်စနစ်တကျစူးစူးဆိုက်ဆိုက်ကလေးရှုမှတ်ဖို့လိုပါတယ်။မနေ့ကဘုန်းကြီးပြောသလိုတည်တည်ချာချာမြင်အောင်ကြည့်ဆိုအရှုခံအာယုံကိုတည်တည်ချာချာဉာဏ်မျက်စိနဲ့မြင်အောင်ကြည့်ဖို့လိုပါတယ်။ထိုင်ပြီးရှုရင်လည်းပဲဒီလိုပဲဉာဏ်မျက်စိနဲ့တရားမြင်အောင်ကြည့် ဈဉ္ဉံသွားရင်ရှုရင်လည်းပဲအဲ့ဒီဈဉ္ဉံအာယုံပေါ်မှာရှုရှုစိတ်ကလေးကပ်ပြီးတည်နေအောင်ဉာဏ်မျက်စိနဲ့မြင်အောင်ကြည့်အဲ့ဒီလိုပဲရက်တဲ့အခါမှာဖြစ်စေလျှောင်းတဲ့အခါမှာဖြစ်စေပဂရိမျက်စိနဲ့မြင်အောင်ကြည့်ရမှာမဟုတ်ဘူးဉာဏ်မျက်စိနဲ့မြင်အောင်ရှုကြည့်ရအဲ့ဒီလိုကြည့်ရင်အမှန်တဘာဝလေးတွေသိလာမြင်လာလိမ့်မယ်အမှန်တဘာဝလေးတွေ အဲ့ဒီအမှန်တဘာဝလေးတွေမြင်ဖို့အတွက်ရှုတဲ့အခါမှာဒီဒီချာချာစွစွဆိုင်ဆိုင်ရှုမှတ်ဖို့လိုပါတယ်ကိုဘုန်းကြီးတို့ယောဂီများအားထုတ်တဲ့တတိပဋ္ဌာန်တရားဆိုတာတတိကိုပြဏာထားတာတတိလွတ်နေရင်ဘာမှမသိတော့ဘူးတတိကတ်နေရတတိမြဲနေရ တတာရခိနာစေတတသမ္မာနာကတောတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာတတိဆိုတဲ့အဆောင်ရှောက်လေးထားပြီးအဲ့ဒီတတိဆိုတဲ့အဆောင်ရှောက်လေးရှိနေရင်မနေ့ကဘုန်းကြီးပြောခဲ့တဲ့និဝရဏတရားတွေပဲခွာရေးဆိုတဲ့နေရာမှာအဓိကအကျဆုံးပဲ တတိအဆောင်လျှောက်ရှိနေရင်အဲ့ဒီနိဝရဏတရားတွေဝင်ခွင့်ကိုမရတော့ဘူးနိဝရဏတရားတွေမဝင်နိုင်တော့ဘူးအဲ့ဒီတတိအဆောင်လျှောက်လေးနဲ့ရှုမှတ်ပြီးတော့ပဲပယ်သွားတာဒါကြောင့်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်များဟာတတိလွတ်လို့မရဘူးအဲကြောင့်သွားနေစဉ်မှာ သွားမှတ်ပါတတိမြဲပါစေသွားနေတဲ့အချိန်မှာလည်းပဲအချိန်တိုင်းအချိန်တိုင်းခြေလမ်းတိုင်းခြေလမ်းတိုင်းကိုတတိလေးမြဲနေဖို့လိုပါတယ်အဲ့ဒီတတိလေးမြဲနေရင်မနေ့ကတမာရီတွေဝိပဿနာဉာဏ်တွေကိုတားဆီးပိတ်ပင်တတ်တဲ့နိဝရဏတရားတွေဝင်ခွင့်မရနိုင်တော့ ဒါကြောင့်သွားနေစဉ်မှာ သွားမှပါတတိမြဲပါစေရက်နေစဉ်မှာရက်မှပါတတိမြဲပါစေထိုင်နေစဉ်မှာ ထိုင်မှပါတတိမြဲပါစေလျောင်းနေစဉ်မှာလျောင်းမှပါတတိမြဲပါစေတတိမြဲဟုစားနေစဉ်မှာစားမှပါတတိမြဲပါစေဒီတတိလေးဟာအဓိကဒါကြောင့်တတရကိဏစေတတတတိဆောင်ရှောက်ပြီးရှိရထိုင်ရင်လည်းပဲတတိဆောင်ရှောက်ပြီးရှိရ ရတဲ့ခါမှာလည်းတတိဆောက်ရှောက်လေးရှိရသွားနေတဲ့ခါမှာလည်းတတိဆောက်ရှောက်လေးရှိရနောက်ဆုံးအိယာပေါ်အနာယူတဲ့အချိန်မှာလည်းပဲဒီတတိဆောက်ရှောက်လေးနဲ့ပဲအနာယူပါအဲ့ဒါအရေးကြီးဆုံးပါအနည်းကဈဉ္ညာလျှောက်ပုံတွေလည်းပဲပြည့်စုံခြင်းသမျှပြည့်စုံအောင်တော့ဘုန်းကြီးယောဂီတို့ကိုပြောပြပါဒါပေမဲ့လို့ယောဂီဟာ ရဲရှိရှိအားထုတ်တဲ့ပုဂ္ဂိုလ်မျိုးမှဒီဈဉာအမှတ်တွေကို ကမ္မဋ္ဌာန်းဆရာကိုယ်တိုင်လည်းစောင့်ကြည့်နိုင်တယ်။တဖြည်းဖြည်းဈဉာအမှတ်တွေကိုလည်းတဖြည်းဖြည်းတိုးတိုးတိုးတိုးပြီးတော့စိတ်စိတ်လေးနဲ့စိတ်စိတ်ဆက်ဆက်မှတ်နိုင်ဖို့အဲ့ဒီမှာမှညွှန်ကြားပေးနိုင်တယ်။အခုကတော့9ရက်တာကာလဆိုတော့ ယောဂီပုဂ္ဂိုလ်များ ရှုရမှတ်တယုံလောက်တာဘုန်းကြီးတို့ဟောပြောပေးနိုင်တာဖြစ်ပါတယ်အဲ့တော့ဈဉ္ဉံလျှောက် ရှုမှတ်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးမနေ့ကပြောခဲ့ပြီသူဘဒယဟန်ကြီးကဲ့သို့ကိရိတာအသောကုန်ခံပြီးယဟန်တာဖြစ်နိုင်တယ်မြတ်စွာဘုရားလက်ထက်ကသောနာထေရီတို့ ဈဉ္ဉံကိုပြင်းထန်ရှုမှတ်သောဏမထေတို့သောဏမထေဆိုတာသူ့ရဲ့အတိတ်ရဲ့ကုသကံကြောင့်လက်ဖွားခြေပွားတွေပါနုညံ့လက်ဖွားတွေမှာလည်းပဲအမွှေးတွေပေါ့ခြေပွားတွေမှာလည်းအမွှေးတွေပေါ့နုညံ့ပဂရိကျမ်းပေါ်မှာနင်းလို့မရကိုယ်စိုးတွေနဲ့ကိုယ်စိုးပေါ်မှာပဲနင်းလို့ရတယ် မိဘကလည်းချမ်းသာတော့အကုန်လုံးကိုယ်စောတွေအပြည့်ခင်းတာဒီချိန်မှာတံဝေကဖြစ်ပြီးတော့မြတ်စွာဘုရားသာသနာတော်ဝင်ပြီးယဟန်ပြုအဲလိုယဟန်ပြုတဲ့အခါမှာလည်းပဲသူ့ရဲ့ထူးခြားမှုတွေကြောင့်ဒကာဓမ္မတွေကသူ့ကိုကြည်ကျင်ကြတာနဲ့အဲ့ဒီကျောင်းတိုင်းမှာသူကျောင်းမှာပရိသတ်တွေလည်းများနေတော့တရားအထုတ်ရှင်မရရှာ အဲ့ဒါကြတော့မှလူတွေမလာရဲတဲ့သုတ်တန်တင်းချိုင်းကိုသွားပြီးတော့တရားအထုတ်မယ်ဆိုပြီး သုတ်တန်ထဲမှာသွားအထုတ်တယ်အဲ့ဒီလိုသုတ်တန်ထဲမှာသွားတရားအထုတ်တဲ့ကံမှာဒီသောနာမထေရစဉ္ညာလျှောက်ပြီးရှုမှတ်တာပဲတခါလေဈဉ္ညာကိုလျှောက်ပြီးရှုမှတ်တဲ့ကသူ့ရဲ့ခြေဘဝတွေဟာကိုယ်စောဘုံမှာသာနင်းလို့ရတဲ့ခြေဘဝတွေကအခုမြေမြုံပေါ်မှာနင်းတော့ တခါတည်းအပေါ်ကအရေပြားတွေအကုန်လုံးစုပ်ပြတ်တတ်ပြီးတော့နောက်အယိုးတွေပါပေါ်လာတဲ့ဒီဈဉ္ညာလျှောက်သူ့ရဲ့ဈဉ္ညာလမ်းကြီးဟာသွေးတန်ရဲရဲနဲ့အဲ့ဒီလိုရက်ပြီးတော့ခြေပွားနဲ့မလျှောက်နိုင်တော့တဲ့အခါကာလကြတော့အဲ့ဒါမှာဒုနှစ်ဖက်ထောက်လက်နှစ်ဖက်ထောက်ပြီးတော့လေးဖက်ထောက်ပြီးတော့လျှောက်တယ်ဘယ်လောက်ဇွဲကောင်းလဲဆိုတာကြည့်လိုက် ဈဉ္ညာမှတ်ကိုပြင်းပြင်းထန်ထန်ကြိုးစားတယ်အဲဒီမှာဒူးတွေလည်းစုပ်ပြက်လက်ပွားတွေလည်းစုပ်ပြက်အဲဒီကြတော့မှသူဘလို့မှမဆောင်နိုင်တော့တဲ့အခါကြတော့မှအနာယူရစဉ်းစားပြီးတော့မှသာသနာတော်မှာဒီတိုင်းဆက်သွားလို့ငါဖြစ်ပါတော့မလားလူပြည်လူလောကမှာပြန်ပြီးတော့သွားပြီးတော့ ဒါနကောင်းမှုသီလကောင်းမှုတွေနဲ့နေရင်ကောင်းမှာပဲလို့ဒီလိုစိတ်ထဲမှာကြံစီဖြစ်တယ်အဲ့ဒါကိုမြတ်စွာဘုရားသိတော့မြတ်စွာဘုရားကိုယ်တိုင်သွားပြီးတော့အဲ့ဒီသောနာမထေကိုတရားပြပေးရတယ်လေစောင်းကျိုးနဲ့ဥမာပေးပြီးတော့မြတ်စွာဘုရားတရားပြပေးရစောင်းတက်ကိုတတ်မြောက်ခဲ့သလားမြတ်စွာဘုရားမေးပြီးတော့မှ ဒီလိုဆိုရင်စောင်းတက်ကိုတက်မြောက်ခဲ့တယ်ဆိုရင်စောင်းကြိုးတင်းနေရင်ရောထွက်လာတဲ့အတန်ဟာတတရာရာထွက်ပါမလားမတရာပါဗျာမားနေပါစောင်းကြိုးယော့နေရင်ရောတတရာရာထွက်ပါမလားမတရာပါဗျာစောင်းကြိုးယော့နေတဲ့အတွက်အတန်ကြီးပြော့နေပါအဲတော့တန်ရတဲ့အတန်မျိုးထွက်အောင်ဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့အလဲအလတ်ပေါ့မျက်စိမှာပြိပရာအလဲလက်ထားပြီးတော့ တင်းလည်းမတင်းလုံးရောလည်းမရောလုံးအလတ်ထားအလေးလတ်ထားပြီးတော့တိခတ်ရပါလေဆိုတဲ့အကြောင်းလျှောက်တော့မှာငါဘုရားရဲ့သာသနာမှာလည်းပဲတရားအားထုတ်တဲ့အခါကာလမှာအဲ့ဒီလိုပြင်းပြင်းထန်ထန်ကြီးခန္ဓာကိုယ်ပင်မဆင်းရဲအောင် လုပ်ပြီးတော့လေအားထုတ်စရာမလိုဘူးလေရိုးရိုးရဲရဲနဲ့ပြင်းရပြီးတော့အဲ့လိုရိုးရဲရဲနဲ့အားထုတ်လို့လည်းမရဘူးလေ အဲတော့မလျှော်မတင်းအခုစောင်းကျိုးညှင်းတဲ့ကဲ့သို့ပဲမလျှော်မတင်းမျက်စိမှပြိပရာအလဲအလတ်ထားပြီးတော့တရားကိုကြိုးစားပါဆိုပြီးမြတ်စွာဘုရားမိတ်ရှိတော်မှာအဲ့ဒီသောနာမထေရဒီလိုပဲအလဲအလတ်ထားပြီးကြိုးစားပြီးအထုတ်သွားဒါကြောင့်အခုဘုန်းကြီးတို့ယောဂီများဟာလည်းပဲဈဉ္ညာဣရိယာပုနဲ့ရှုမှတ်နေလို့ရှိရင်ရှုမှတ်ရင်းနဲ့ တဘာဝလက္ခဏာလေးတွေသိနိုင်တယ်ခြေလန်းတိုင်းခြေလန်းတိုင်းတရွေပြီးတရွေတရွေပြီးတရွေရွေ့ရွေ့ရွေ့ရွေ့နေတဲ့ဝါယောဓာတ်တင်းသွားတဲ့ဝါယောဓာတ်တောင့်သွားတဲ့ဝါယောဓာတ်ဒီသဘောလေးတွေသိတကယ်ကိုခြေထောက်ဆိုတဲ့ပညာတရံပြောက်ပြီးတော့ပရမတ်သဘောလေးပဲသာသိဒီတိုင်းပဲကြွားခိုက်လမ်းခိုက်ခြားခိုက်ဆိုရင်လည်းပဲကြွားခိုက်ကလေးမှလည်းပဲဘုန်းကြီးမနေ့ကပြောတဲ့အတိုင်း တရပြီးတရရွေ့ရွေ့ရွေ့ရွေ့ပြီးတော့ကြွသွားတဲ့သဘောသို့မဟုတ်ပေါ်ပြီးတော့ကြွသွားတဲ့သဘောသို့မဟုတ်လေးပြီးတော့ကြွသွားတဲ့တွေ့နေမယ်တစ်ချိန်နဲ့တစ်ချိန်တူချင်မှတူနေမယ်လမ်းကဲကလေးမှာတော့တရပြီးတရရွေ့တဲ့သဘောနဲ့တင်းသွားတောင့်သွားတဲ့သဘောပဲတင်ရှာဝေယောတပဲတင်ရှာခြားကဲကလေးမှာကြတော့တရပြီးတရရွေ့ရွေ့ပြီးကြသွားတဲ့သဘောဝေယောတလေးပြီးတော့ကြသွားတဲ့သဘောအဘောဓာတ် အဲ့ဒီလိုတဲ့သဘောတွေထင်တာဘုန်းကြီးတို့ယောဂီများကဒါကဝါယောဓာတ်ပဲဒါကတေဇောဓာတ်ပဲဒါကပထဝီဓာတ်ပဲလို့သွားပြီးတော့ရှုမှတ်နေရမှာမဟုတ်ဘူးကိုယ့်ဟာကိုယ်သိသိသွားတာတင်းသွားရင်တင်းသွားတဲ့သဘောလေးသိနေတာဘုန်းကြီးကရှင်းပြတာဝါယောဓာတ်လို့ပြောတာရှင်းပြကိုကကြတော့ဝါယောဓာတ်လို့သွားလုပ်နေစရာမလိုဘူးကိုသိဖို့ပဲလို့ လေးသွားရင်လေးသွားတဲ့သဘောဒါကိုဘုန်းကြီးကအဘောဓလို့ပြောတာလေအဲ့ဒါကိုကိုကအဘောဓအဘောဓလို့လို့မရကိုတိရမှာကလေးသဘောလေးပဲသိရကိုတိရမှာကပေါ်သဘောလေးပဲသိရရှုနေတဲ့ပုဂ္ဂိုလ်ရဲ့အတိလေးဟာတကယ်တဘာဝလေးကိုသိနေရအဲ့ဒီတဘာဝလေးတွေဟာယုတ်တရားနေသိနေတာလေးကနန္တရားနေဒါပဲဘာတတ်ဒီပဲထင်ရှားထင်ရှားတာယုတ်တရားတွေကြီးတယ် သိနေတဲ့စိတ်လေးကနန္တရားနေမယ်အဲဒီလိုတဘာဝယုံနံတွေကိုရှင်းရှင်းလင်းလင်းသိလာနိုင်မယ်ခြေတော့ဆိုတဲ့ပညာသဏ္ဍာန်ပြောက်ပြီးတော့အဲ့ဒီပရမသဘောလေးတွေဒါတွေသိလာတယ်ကြွားတဲ့ခါမှလည်းဒီဗီဒီကြွားတယ်သူဟိုလေးကြွားသွားတယ်သူဟိုပို့ကြသွားလမ်းတိုင်းမှာလည်းဒီဗီဒီရွေ့ပြီးတင်းတောင်သွားတယ်ခြားတိုင်းမှာလည်းပဲဒီဗီဒီရွေ့ပြီးလေးကြသွားတယ် အဲ့ဒီသဘောလေးတွေသဘာဝလေးတွေကျမ်းနဲ့ထိတဲ့ခံမှလည်းမာသဘောပြောသဘောကျမ်းသဘောနှုသဘောဒီသဘောလေးတွေတွေ့တော့မှာအဲ့ဒါသဘာဝလက္ခဏာလေးတွေတင်တာယုတ်တရားနံတရားတွေသိအဲ့ဒီလိုကိုဈဉ္ညာလျှောက်ပြီးရှုရင်းနဲ့ပဲဒီယုံနာကိုသိတဲ့ဉာဏ်မှစပြီးတော့အစဉ်စဉ်ဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်တာနောက်ဆုံးမဲအစဉ်စဉ်ဖူစဉ်စဉ်ဆက်ရောက်ပြီးတော့ဈဉ္ညာလျှောက်ရင်းနဲ့ဉာဏ်နာဖြစ်သွားနိုင် ဒုက္ခတယဟန်ကြီးကိုဝေဂီလို့ရှုတယ်လို့ပဲရှုရင်းနဲ့ပဲကိရိတာလောကုံပန်ယဟနာဖြစ်သွားဒါကြောင့်မိမိတို့ဈဉ္ဉံရှုမှတ်ခြင်းဟာတရားလဲသိနိုင်တယ်တရားလဲတွေ့နိုင်တယ်တရားတွေလဲရနိုင်ဒါကြောင့်တေချာဈဉ္ဉံလျှောက်တာကိုအညောင်းပြေမဟုတ်ဖဲနဲ့တမာတိဖြစ်အောင်ဉာဏ်ဖြစ်အောင်တေချာလျှောက်ပါဒီဒီချင်ချင်စွတ်စွတ်ဆိုင်ဆိုင်သူ့ကိုကြည်ပေးပါဘာဝတွေကိုသိအောင်ဖြစ်ဖြစ်ဒီကိုသိအောင် အဲဒီလိုကိုကြိုးစားပြီးတော့ရှုမှတ်ပေမဲ့တရားရဲ့အရေးအယံတော့မမြင်ရဘူးတရားသဘောတွေလည်းကိုမသိဘူးအဲလိုတရားသဘောတွေမသိရင်လည်းစိတ်ထဲမကြပါနဲ့ဒီလိုပဲဈဉ္ညာအမှတ်ကိုသိချင်ရှောင်နေတယ်သိချင်ရှုမှတ်နေရင်ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းကုသိုလ်တွေဖြစ်နေတယ်ကုသိုလ်အကျိုးမြတ်တွေရတယ်အဲဒီလိုပဲဆက်ပြီးတော့ရှောက်ပါဆက်ရှောက်နေရင် တရားတွေမတွေ့မသိပေမဲ့ယောဂီများမှာအဲ့ဒီဈဉ္ညာလျှောက်ခြင်းအပြင်အကျိုး၅မျိုးရတယ်လို့မြတ်စွာဘုရားစင်ကမတုတ်မှာဟောကြားထားဈဉ္ညာလျှောက်ခြင်းအပြင်အကျိုး၅မျိုးရအဲ့ဒီ၅မျိုးကဘာတွေလဲဆိုတော့အတ္တနဲ့ခမောဟောတိ ခရီးရှည်သွားနိုင်ခြင်းဆိုတဲ့အကျိုးရတယ်စဉ္ညာလျှောက်တဲ့ပုခရီးရှည်ရှည်ဝေဝေ သွားနိုင်တယ်စဉ္ညာမလျှောက်ရင်မသွားနိုင်ဒါကြောင့်သွားနိုင်လို့သွားထားရတယ်မသွားနိုင်လို့ပုံရလဲနေမှသွားခြင်းလို့ဘယ်လို့မှမရဒါကြောင့်အဲ့ဒီဈဉ္ဉံသွားတဲ့အခါမှာသွားနိုင်လို့ကိုရှုမှတ်မှုလေးနဲ့သွား ဘယ်သွားသွားအ ਨੇ ဆုံးတစ်ချက်မှလေးပါအောင်မှညာခြေလမ်းရင်ညာလမ်းတာလေးသိလိုက်ဘယ်ခြေလမ်းရင်ဘယ်လမ်းတာလေးသိလိုက်ဒီပုံမှာပထုသတိလေးကပ်ပြီးတော့ရှုမှတ်မှုလေးနဲ့သွားကိုယ့်အကိုအဆောင်အတွင်းမှာပဲဖြစ်စေတိဒတ်ဈဉ္ညာလျှောက်ပြီးဆိုရင်တော့ကိုမှတ်နိုင်တယ်လို့နှစ်ချက်မှလည်းမှတ်နိုင်တယ်သုံးချက်မှလည်းမှတ်နိုင်ပါတယ် အဲ့မှတ်တဲ့ကံမှာတော့ဖြင့်45မိနစ်ဆို45မိနစ်အပြည့်တဏှာကြီးဆိုရင်တဏှာကြီးအပြည့်အဲ့ဒီမှတ်ကိုဒီချာဆွဆွမြဲမြဲမှတ်ပေးပါလျှောက်တဲ့ခါမှာမင်းကပြောတဲ့အတိုင်းတလန်းတစ်ဖြောင်းပဲအဲ့ဒီတလန်းတစ်ဖြောင်းလေးကိုနေရာတတ်မှတ်ပြီးခေါက်တုံခေါက်ပြန်လျှောက်ပါကိုလျှောက်တဲ့နေရာကိုတခြားယောဂီရောက်နေရင်တောင်မှကိုဘေးလေးနားကနေပြီးတော့လျှောက်နေပါ တခြားတယောက်ဟာစိတ်မငြိမ်သေးလို့ရှောက်သွားနေတာပဲဖြစ်ပါ မကြခင်သူတနေရာကိုရွှေ့သွားရင်ကိုနေရာကိုပြန်ပြီးရှောက်လို့ရပါအဲဒီလိုဈဉ္ညာကိုအလေးနဲ့ထားပြီးတော့ရိုးရိုးသေးသေးရှုမှတ်ဖို့လိုပါတယ်အဲဒီလိုရှုမှတ်နေခြင်းအားဖြင့်မိမိတို့အကျိုးတရားတွေကတော့ရကိုရမယ်အတ္တနဲ့ခမောဟောတိခရီးရှိရှိဝေးဝေးသွားနိုင်တယ် ဈဉ္ညာမလျှောက်ရင်မသွားနိုင်ဘူးဈဉ္ညာမလျှောက်ရင်ဒီနေရာကနေဟိုနေရာတော့မရွှေ့နိုင်ဘူးဒီရန်ကုန်မြို့မှာဓမ္မကြီးတယောက်တွေ့ဘူးပါအင်မတန်ချမ်းသာသူ့မှာပြုစုလူကျွေးမဲ့ကျွေးရနေအများကြီးထားတယ်အဲတော့ဘာတစ်ခုမှကိုယ့်အကိုလှုပ်လှုပ်ရှားရှားဘာမှမလုပ်ဘူးအမိန်ပေးပြီးတော့ခိုင်းပြီးတော့ပဲနေနောက်ဆုံးဘယ်နေရာမှဒီကိုယ့်ရဲ့နေတဲ့နေရာမှာတော့စွန်း စားတဲ့နေရာဇဝဲကုံထိအောင်မသွားနိုင်တော့မသွားကျင်တော့မောလာတရားဘုံမှာပဲတင်ပြီးတော့စားရတဲ့ဘဝရောက်သွား။ဒါနဲ့သူတရားအထုတ်ခြင်းတဲ့အကြောင်းရှောက်လို့ဘုန်းကြီးခွင့်ပြုပါတယ်။အဲတော့ခွင့်ပြုပြီးတော့သူ့ကိုသူကဓမ္မယုံနဲ့အနီးဆုံးနေရာအဆောင်ကိုပေးဖို့ဘုန်းကြီးကဘုအဝေးဆုံးနေရာအဆောင်ကိုပေးလိုက်တယ်။ဘာကြောင့်လဲဆိုတော့သူရှောက်ရမှာလေ့ကျင့်နေရအောင် များများကြီးရှောင်နေအောင်နောက်ဈဉ္ညာလျှောက်တဲ့အခါမှာလည်းပဲသူ့ကိုဓမ္မယုံမှာဒီဘက်ထိတ်ကကရထိုင်တလုံးဟိုဘက်ထိတ်ကကောက်ထိုင်တလုံးနှလုံးချထားပြီးတော့ဒီဘက်ကနေလျှောက်ဟိုဘက်ရောက်ရင်နားဟိုဘက်ကနေလျှောက်ဒီဘက်ရောက်ရင်နားဆိုပြီးတော့အဲ့ဒီနည်းနဲ့ညွှန်ကြားပေးတဲ့အခါမှာသူဈဉ္ညာကိုကြိုးစားပြီးလျှောက်တော့ဒီဘက်ကနေဟိုဘက်ရောက်တဲ့အခါမနာပဲနဲ့ဒီဘက်ကိုပြန်ပြီးရောက်မှနား အဲ့လိုတစ်ခေါက်အဲ့လိုနဲ့နှစ်ခေါက်အဲ့လိုနဲ့သုံးခေါက်ကြမှနားမယ်လေးခေါက်ငါးခေါက်ကြမှနားမယ်စသည်ဖြင့်နောက်ဆုံးကြတော့တဏှာကြီးမှ လုံးဝမနာပဲနဲ့ဈဉ္ညာမှတ်ကိုကောင်းကောင်းရှောင်နိုင်သွားတယ်ကောင်းကောင်းသွားနိုင်လာနိုင်သွားတယ်မမုံမပန်းမင်းဒါကြောင့်ဈဉ္ညာရှုမှတ်နေခြင်းဟာခရီးရှည်ရှည်ဝေဝေသွားနိုင်ခြင်းဆိုတဲ့အကျိုးရတယ်တဲ့နံပါတ်1 နံပါတ်2ကဗရာနဲ့ခမောဟောတိဗရာနဲ့ခမောဟောတိဆိုတာကိုရောစိတ်ရောကြန့်ခိုင်နေဈဉ္ညာရှောင်းနေပြီဆိုမှတော့ခန္ဓာကိုယ်ကကြန့်ခိုင်ပြီလေခန္ဓာကိုယ်ကြန့်ခိုင်တာနဲ့မြစိတ်ကပါကြန့်ခိုင်တာကိုရောစိတ်ရောစိတ်ဓာတ်တွေရောကြန့်ခိုင်ပြီးတော့ကြန့် ဒါကြောင့်မို့ဈဉ္ညာများများရှောက်နေတဲ့ပုဂ္ဂိုလ်ဟာစိတ်ကြယောဂမရတော့ဒီနိုင်ငံတွေမှာတော့မသိတော့ဘုန်းကြီးတို့မြန်မာနိုင်ငံတွေမှာအဲ့ဒီစိတ်ကြယောဂဖြစ်တဲ့ပုဂ္ဂိုလ်တွေတော်များများတွေ့ရတယ်စိတ်ကြယောဂဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကငေးပြီးငောင်းနေတာဘာမှလည်းမပြောဘာမှလည်းမလုပ်စိတ်ဓာတ်ကြီးကြပြီးတော့ ဘာတစ်ခုမှလုပ်ချင်ကံဉဏ်စိတ်မရှိတော့စကားတောင်ပြောချင်ဆိုချင်စိတ်မရှိတော့အဲ့လောက်ထိတော့ငြိမ်ကြတော့အခုဈဉ်ဉာဏ်မှတ်ကိုကောင်းကောင်းကြိုးစားပြီးတော့ရှုနေအားထုတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုယ်လည်းကြံ့ခိုင်လာမယ်စိတ်လည်းကြံ့ခိုင်လာ စေတတ်တွေလည်းဘယ်တော့မှနှိမ့်ကြသွားတာမရှိဘူးစေတတ်တွေကလည်းတက်ကြွနေတယ်ဒါကြောင့်ဈဉ္ညာကိုမိမိဒီတရားအထုတ်တဲ့နေရာမှာလည်းပဲရှောက်ပါကိုအိမ်ကိုပြန်ရောက်တဲ့အခါမှာလည်းပဲကိုဈဉ္ညာလေးတွေကိုရှောက်ပြီးဒီနိုင်ငံမှာဈဉ္ညာလျှောက်เสียမြေခွက်တွေအများကြီးလမ်းကြီးတော့လဲလမ်းတွေကအကျယ်ကြီးတွေပဲချင်းချင်းလေးတွေမဟုတ်ဘူး နောက်ပြီးတော့ဒီနိုင်ငံမှာပန်းချံနေပါလို့တဲ့အားကစားကွင်းတွေကလေးကစားကွင်းလူကြီးကစားကွင်းစသည်ဖြင့်ဟိုလည်းပေါ်တယ်အဲတော့ကိုယ့်အကူအန္တရာယ်ကင်းကင်းနဲ့ဈဉ္ညာရှောင်နိုင်တယ်ပေါ့ဘုန်းကြီးတို့ရန်ကုန်မြို့မှာတော့လမ်းတွေကလည်းကျင်းတယ်နေရမြေကွက်လို့ဆိုတာမရှိတော့ဘူးဖြစ်ဟိုတစ်ချိန်တုန်းကတော့ရက်ွက်တစ်ခုကိုကစားကွင်းတစ်ခုလောက်ရှိပါတယ်ဘုန်းကြီးတို့ငယ်စဉ်ကတော့ အခုတော့ကစားကွင်းတွေပါလေလည်းမရှိတော့လျှောက်เสียလမ်းပေးပဲရှိတယ်လမ်းပေးကြတော့လေကားတွေကဒီနိုင်ငံလိုစီးကမ်းတကြသွားတာမဟုတ်ဘူးမောင်းညင်တယ်လို့မောင်းနေတာဆိုတော့အန္တရာယ်အမြဲတမ်းများတယ်လမ်းပေးသွားတာအင်တာများတယ်ဘုန်းကြီးဆိုရင်ဘုန်းကြီးကျောင်းကနေပြီးတော့ပြင်မကလေးလမ်းပေးလေးထွက်လျှောက်ရင်ဘေးကိုကတ်နိုင်သမျှကတ်ထားရတယ်ကြောက်တယ် ဒီလိုမှမဟုတ်ရင်မလွယ်ဘူးဘုန်းကြီးတို့တရားအထုတ်တဲ့ပုဂ္ဂိုလ်တွေအကတလီတရားရိပ်တာကနေပြန်သွားတယ်ရစ်ရှိအားထုတ်တဲ့ပုဂ္ဂိုလ်ဟာအမှတ်သိလွတ်လို့မရဘူးအမှတ်သိမြဲတတိမြဲအဲ့လိုတတိတွေမြဲအမှတ်တွေမြဲနေတော့လမ်းဖြတ်ကူးတဲ့အခါမှာမြန်မြန်မသွားတတ်ဘူးအမှန်နဲ့ အဲဒီလိုအမှန်နဲ့ပဲဖြည်းဖြည်းပဲသူအမှန်နဲ့သူသွားဒါပေမဲ့ဘုန်းကြီးတို့ရန်ကုန်ကကားဆရာကြီးကမရဘူးအဲဒီလိုဖြည်းဖြည်းလေးရှောက်နေလို့ရှိရင်တော့အဲ့ဒါကားရပြီးတော့သိကျင်တာလားဆိုတာမေးတာကြောက်စရာကောင်းသိကျင်တာလားလို့မေးရင်တော်သေးတယ်တချို့ကားသမားကရိုင်းတာကဘာပြောလဲဆိုဘုန်းကြီးစာဖြစ်သွားမယ် တချို့ကာလမှာရိုင်းတာအဲဘုန်းကြီးပါဆွဲထည့်သွားပြီတဲ့ဘုန်းကြီးစာဖြစ်သွားမယ်ပြောတော့ရိုင်းတာဘုန်းကြီးတို့နိုင်ငံမှာဒီလိုလမ်းလေးမှာဒီလိုဈေးညံလျှောက်ဖို့လမ်းလျှောက်ဖို့နလွယ်ဘူးလမ်းတွေကကျဉ်းတာနဲ့ကားတွေကဟိုစီးမဲ့ကမ်းမဲ့မောင်းတာနဲ့ဒီလိုဒီနိုင်ငံရောက်တော့ဘုန်းကြီးလည်းဟို2009 2009စသည်အဲဒီတုန်းကစရောက်တော့ အဲဒီမှာကားလမ်းဖြတ်ကူးတဲ့အခါခြောက်တာပေါ့ဗျာဒီကကားတွေကလည်းအဝေးပြေးလမ်းမကြီးတွေမောင်းလို့မောင်းနေတာခြောက်တာအဲကားလမ်းကူးတဲ့အခါကျတော့ကားဆရာတွေကရက်ပေးတယ်ဗျာကားဆရာတွေကရက်ပေးတယ်အာကိုကတော့ကြောက်လို့မဟုတ်ဘူးသူကရက်ပေးပြီးတော့လက်ပြတယ်လက်သွားသွားဆိုတဲ့ပုံစံမျိုးပြတယ်အမလီငရုနိုင်ငံသားဆိုရင်တော့ငါတော့ ဒုက္ခပဲဒီမှာတော့ရပ်ပြီးကြတယ်အကုန်လုံးဒါကြောင့်မို့အလုံးကလူခွင့်ရေးကိုလည်းသိတယ်အဲစီကံတရားလည်းမောင်းတယ်လူရဲ့အသက်ကိုလည်းပဲတကယ်ကိုလေးထားတယ်အဲဈဉ္ဉံလျှောက်ရတာဒီနိုင်ငံဒီအနေနဲ့ဆိုရင်ဈဉ္ဉံလျှောက်တဲ့နေရာတွေလည်းအင်မတန်ပေါ်တယ်ကိုယ့်အကူအေးစေးစေးလေးလျှောက်မယ်ဆိုရင်ပန်းချံတို့အာကစားကွင်းတို့သွားပြီးလျှောက်နေတာ ရတယ်တချို့ကိုအိမ်နေမှာဆိုရင်လည်းအိမ်ခြံွက်ကြီးတွေကျေကြီးတွေပေါ့ဒီမှာတော့အများကြီးရတယ်နောက်ပြီးတော့တင်းကနေ့လည်နေခင်းမှာတိတ်ဆိတ်တယ်အိမ်နေကြည့်လိုက်ရင်လူမရှိသလိုပဲဘုန်းကြီးစဉ်းစားတယ်ဟောငါတို့မြန်မာနိုင်ငံနဲ့ကွာတာနော်ငါတို့မြန်မာလူမျိုးတွေကအိမ်ဆောက်ပြီးအိမ်ပြင်ပဲထွက်ထွက်နေကြတယ် ဒီနိုင်ငံကလူတွေကအိမ်ထဲတကယ်နေတာအိမ်ထဲကိုနေတာပြင်မဲ့ကိုမတူလူမရှိသလိုပဲကဲအခုပဲဟိုဒီမှာဆရာတော်ကြီးပြုစုတဲ့တကာနဲ့မင်းညာနည်းနည်းလေးစကားပြောပြတဲ့ခါကျတော့သူရောက်စားတော့ရောက်တဲ့နေရာကနေထွက်ကြည့်ဟာလူတွေတရားမှမရှိဘူးအိမ်နေကြည့်တော့လည်းကုန်ပိတ်တယ်လူတွေတရားမှမရှိဘူးဆိုပြီးတော့သူ့စိတ်ထဲမှာ ဟိုပြင်းချောက်ပြီးတော့ဗောလေဟာအမေရိကန်နိုင်ငံကြီးကဘယ်လိုလဲလူလဲမရှိဘူးဘာလဲမရှိဘူးဗောလေသူတယောက်တည်းဖြစ်နေတယ်နော်ကြည့်လိုက်တယ်ကြည့်လိုက်တယ်လမ်းမော်ကြည့်လိုက်တယ်လူမတွေ့အိမ်နေစီကြည့်လိုက်တယ်လူမတွေ့အကောင်ပိတ်ထားလူတဲ့တရားဘုံငရုစီနဲ့မတူဘူးကွာငရုစီကအိမ်တော့စောက်တာလေလူတွေအပြင်ထွက်ထိုင်နေတာဒီနိုင်ငံကတော့မဟုတ်ဘူးအပြင်ကိုမနေတာလူလူမရှိတယ်လို့ပဲအတွင်းထဲမှာပဲနေကြတယ်အလုပ်လို့ပြန်လာပြီဆိုတဲ့ဟိုဟာလို့ ကားနဲ့ဝင်လာတယ်ဆိုရင်ဟိုမှာကားကိုတော့ငါသူတို့ကွန်ထရိုးနဲ့လမ်းပြီးဖွင့်ပြီးတော့ကားကြီးပါဝင်သွားဟောကားရဲကနေမှဒီတကားပိတ်ပြီးတော့ဟောအိမ်အိမ်ဘက်ကူးသွားတာအိမ်ကဘက်ကူးကူးသွားတာအပြင်ကမထွက်တော့ဘူးလူတရားပုဂ္ဂိုလ်ရဲ့အပြင်မှာရေလောင်းချိန်မျက်ရည်ချိန်လောက်ပဲပြင်ထွက်တာလူတွေတခြားချိန်တွေမှာကိုယ်အိမ်နဲ့ကိုယ်နေတာများတယ်ဆိုလိုရင်းကတော့ဒီမှာဈဉ္ဉံလျှောက်စရာတွေလည်းများတယ်လို့ တရားအားထုတ်မယ်ဆိုရင်လည်းပဲစိတ်ငြိမ်မှုဟာကိုယ်အိမ်ကိုနေလဲအင်တန်စိတ်ငြိမ်တာတိတ်ဆိတ်နေတာအလုံးကိုတိတ်ဆိတ်တဲ့နေရာတွေဒါကြောင့်အတ္တနဲ့ပဒနဲ့ကမောဟောတိဈဉ္ညာလျှောက်ပြီးရှုမှတ်ခြင်းအပြင်ဈဉ္ညာလျှောက်ခြင်းအပြင်ကိုရောစိတ်ရောကြံ့ခိုင်ခြင်းဆိုတဲ့အကျိုးရမယ်တဲ့နောက်တစ်ခါနံပါတ်3ကအပါဘာရောဟောတိ အဘာဘာရောဟောတိအနာယောဂါကင်းတယ်ဈဉ္ညာလျှောက်တာဈဉ္ညာလျှောက်ခြင်းအပြင်ယောဂါကင်းတယ်ကိုယ်လက်လှုပ်ရှားခြင်းအပြင်ယောဂါကင်းတယ်ဒီနိုင်ငံမှာဆရာဝန်ကြီးတွေပြောလို့ရှိတယ်စားခြင်းသာစားကိုယ်လက်လှုပ်ရှားအဲကိုယ်လက်လှုပ်ရှားမှု မရှိရင်ကတော့ heavy ကြီးတွေဖြစ်လာတယ်ကိုယ်လက်လှုပ်ရှားနေရင်ဘာမှမဖြစ်ဘူးသူ့ရဲ့ ခန္ဓာကိုယ်ကအစီတွေလည်းမတက်တော့ဘူးလို့ဆိုတာဒါကြောင့်မို့စာကျင်နာစာ မတည့်လာရလို့မရှိဘူးသို့တော့ကိုယ်လည်းလှုပ်ရှားရမယ်အဲ့တော့လှုပ်ရှားနေရမယ်သွားလာနေရမယ်ဈဉ္ညာသွားနေရမယ်ကဲအပြင်မှာဆိုရင်ဈဉ္ညာမဟုတ်ဘူးလမ်းလျှောက်နေရမယ်ကိုယ်လည်းလှုပ်ရှားပြီးရမ်းပြီးတော့လှုပ်ရှားနေရအဲ့ဒီလိုဆိုရင် အနာယောဂကင်းနေတယ်ယောဂကင်းပြီဆိုတော့ အသက်တူမှလားအသက်ရှည်မှလားအသက်ရှည်ခြင်းဘာလို့ရမလဲအေးစဉ္ညာရှောင်းအိမ်နဲ့ TV ရှေ့တင်ထိုင်နေနဲ့ဟုတ်လား TV ရှေ့တင်ထိုင်နေနဲ့အသက်ကြီးပြီဆိုတော့အငိမ့်စားရတော့ဘာမှအလုံးမရှိတဲ့အခါကလည်းကျတော့ TV ရှေ့ပဲထိုင်ဘုရားတို့မြန်မာနိုင်ငံပုဂ္ဂိုလ်တွေတက်ကြီးတဲ့ပုဂ္ဂိုလ်တွေကတရားမှာကွယ်လွန်သွားတဲ့ ပြောတော့မပြောရဘူးဘယ်လိုဒကမကြီးကဘယ်လိုဖြစ်သွားပြီးသေးတာလဲဘယ်လိုဒကာကြီးကဘယ်လိုဖြစ်သေးတာလဲဘယ်လိုဖြစ်တယ်တော့မသိဘူး TV ရှေ့မှာစက်ချူပြောသာသမီဟာတရားပုဂ္ဂိုလ်ပြောရမှာတော့ရှစ်တယ်အဲ TV နဲ့ပဲချိန်ကုန်နေတယ်ကိုယ်အသက်ရွယ်နေကိုငါတို့လှုပ်တင်လှုပ်ထိုက်တာတွေလုံးမပဲဗုဒ္ဓဘာသာတရားအနေနဲ့ဘာသာရေးတွေကိုလုံးမယ် ဘာသာရေးဆိုတာဒီမှာတရားအထုတ်တာလဲတရားအထုတ်တာဘာသာရေးပဲဘာရည်ချမ်းစီမိကလူပြီးတော့ဘုရားရှင်မှာပဋ္ဌာန်ပရိတ်ရွတ်တိုင်းကဘာသာရေးပဲအဲတော့ဒီပဋ္ဌာန်းနေရွတ်ခြင်းအပြင်လည်းပဲဘုဒ္ဓအစဉ်ပြေပါတယ်ဘုန်းကြီးဒီကိုဗစ်ကာလမှာတတိယလမ်းကြီးမှာဘုန်းကြီးတို့ဘုန်းကြီးလေးပါသွားတယ်ဘုန်းကြီးကဘုန်းကြီးရန်ကုန်မြို့မှာတတိယလမ်းမှာ အလွန်ကိုသိတဲ့ပုဂ္ဂိုလ်တွေများပါတယ်။ဘုန်းကြီးလည်းပဲအဲဒီတက်ကြီးကလိုက်နေတော့ငါဘာပါပြီလို့ဒီလိုပဲစိတ်ထဲမှာထင်ပါတယ်။သို့တော်လည်းပဲကာကောင်းထောက်မှလို့ကျမ်းပါလာတယ်။အဲဒီချိန်မှာဩငါအတရားလွတ်လာတယ်။ဒီတိုင်းနဲ့ဘာမှတရားရိပ်တာလည်းဖွင့်ထားလို့မရ။ဖွင့်လို့မရတော့အချိန်လေးအားနေတဲ့အချိန်လေးမှာငါ မြတ်စွာဘုရားကိုပဋ္ဌာန်းကျမ်းနဲ့ပူဇော်မယ်ဆိုပြီးတော့ပဋ္ဌာန်းကျမ်း၅အုပ်ကိုဘုန်းကြီးရွတ်တယ်ငါးအုပ်ကို၃កောက်ကျွတ်တယ်ဘုန်းကြီးဟိုပြည့်စရာနေဒေတာလေးလောက်ရွတ်နေတာမဟုတ်ဘူးနော်ငါးချမ်းစလုံးကိုရွတ်တယ်ဒါပေမဲ့သူ့ကြီးတဲ့ထံရွတ်နေတာမဟုတ်ဘူးဘုန်းကြီးလှုပ်ဆရာရှိတာလှုပ်တယ်တရားမှတ်ဆရာရှိတာမှတ်တယ်တခြားရွတ်ဖတ်ဆရာရှိတာရွတ်ဖတ်တယ် သူ့ကိုလည်းအချိန်တစ်ချိန်ပေးပြီးလို့ရုပ်ပါတဏှာကြီးရုပ်မယ်ဆိုတဏှာကြီးတဏှာကြီးကိုရုပ်မယ်ဆိုတဏှာကြီးကိုပေါ့သတ်မှတ်ထားပြီးတော့ပြီးတဲ့နေရာမှာ စာရုပ်ကလေးအမှတ်သားထားပြီးညှက်ထားတယ်နောက်ရကြအဲ့ဒီနေရာကဆက်ပြီးနောက်ရကြအဲ့ဒီနေရာကဆက်ရုပ်တယ်နောက်ကြတော့တဏှာလောက်လေးအတွင်းမှာဒီငါးဥက္ကုံတယ်ငါးချမ်းသလုံးကုန်တယ်အဲ့ဒါကို၃កောက်ကျွတ်တယ် ခုနောက်ပိုင်းမှာဩငါပဋ္ဌာန်းတော့ဒါလို့ဆိုရင်တော်ပြီအဘိဓမ္မာခုနှစ်ကျမ်းကိုငါပူဇော်အောင်မယ်ဆိုပြီးတော့အဘိဓမ္မာခုနှစ်ကျမ်းကိုပူဇော်ပါတယ်ငါးအုပ်၆အုပ်တော့ပြီးသွားပြီဒါပေမဲ့အခုတရားစခန်းကြီးပြန်ဖွင့်ပြီဆိုတဲ့အခါကျတော့ဘုန်းကြီးတို့မအားလာတော့အားလာတော့သူ့ကိုအသာမှတ်ထားလိုက်နောက်မှအဲ့ဒီနေရာကပြန်ဆက်ပြီးရုံမယ်ပြီးတော့မှခုနှစ်ကျမ်း12အုပ်ရှိပါတယ်စာအုပ် ကဲအဲ့ဒါတွေကို ပြီးစီအောင်ရုပ်ပြီးပူဇော်မယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကပိဋကသုံးပုံကိုအလွတ်တောင်ပြန်နေသေးတယ်ဘရောပါရမီပြည့်ကုသိုလ်တွေဖြစ်ဖြစ်အောင်မြတ်စွာဘုရားကိုဒီပဋ္ဌာန်းကျမ်းဖြင့်သို့မဟုတ်အဘိဓမ္မာကျမ်းဖြင့်ငါပူဇော်မယ်ဒီအဘိဓမ္မာခုနှစ်ကျမ်းပြီးပြီဆိုရင်လည်းပဲဝိနည်းငါးကျမ်းတို့သုံးကျမ်းတို့ဒါတွေဆက်ပြီးတော့ပူဇော်မယ်မြတ်စွာဘုရားကိုဝိတကသုံးပုံနဲ့ပူဇော်နိုင်အောင်ဘုန်းကြီးတို့ပူဇော်မယ်လို့ဒီလို နှလုံးသွင်းထားတယ်ဒါကြောင့်ဘုန်းကြီးတို့အသက်အရွယ်ကြီးရင်းရတဲ့ပုဂ္ဂိုလ်များကိုယ့်အတွက်အချိန်လေးအားနေအဲ့ဒီလိုပဋ္ဌာန်းကျမ်းဖြင့်ရသော်ဘုရားကိုငါပူဇော်မယ်ဓမ္မကိုဉာဏ်ပညာတွေထက်မြက်တဲ့ဘဝမျိုးရမှာနိဉာဏ်ပညာတွေထက်မြက်ခြင်းရင်ဒီလိုပဲပူဇော်ရတာဒါကြောင့်မို့အဲ့ဒီပဋ္ဌာန်းအဘိဓမ္မာစသည်ဖြင့်ဒါတွေနဲ့အချိန်အားနေရင် တီဗီရှေ့မှာအချိန်ကုန်ခံမယ်စား ကိုယ့်အတွက်အကျိုးရှိတယ်ဒီလိုပူဇော်ခြင်းဖြင့်ပူဇော်နေရင်အင်မတန်မှအကျိုးရှိပါတယ်ဒါကြောင့်ဈဉ္ဉံလည်းလျှောက်ပါဒီနေ့မှကြီးတဲ့လည်းပဲကုန်မနေပါနဲ့ကိုယ့်အိမ်ထဲမှာရှောက်နိုင်ရင်လည်းရှောက်နိုင်တဲ့လောက်ကလေးရှောက်ပါဒါကြောင့်မို့သွားနိုင်တုံသွားတာမှမသွားနိုင်ဘူးဆိုရင်ဘလို့မှသွားခြင်းစိမရှိတော့ဒီလောက်တည်းလှမ်းလို့မရတော့အဲဒါသွားနိုင်တုံသွားထားနေရင်ခြားရှိစွာသွားနိုင်သေးတယ် ဒါကြောင့်သွားနိုင်တော်မူသွားပါဈဉ္ဉံလျှောက်ပေးပါရနိုင်သမျှလျှောက်ပေးပါအဲလိုဈဉ္ဉံလျှောက်ခြင်းအပြင်မိမိအနာယောဂါပြင်းပြီးတော့အသက်ရှည်တယ်ခွန်ကြီးတို့မြတ်စွာဘုရားရဲ့ကြောင်းတကာဖြစ်တဲ့ဗိမသာရမင်းကြီးကိုကြည်လိုက်ပေါ့ဗိမသာရမင်းကြီးဆိုတာမြတ်စွာဘုရားရဲ့ကြောင်းတကာဝေလုံးအောင်ကြောင်းတကာလေဝေလုံးအောင်ဥယျာဉ်ကြီးကိုတူတာလေ သူ့ရဲ့သားတော်ဟာဇတတန်ဆရာပေါင်းမှားလို့အဖကိုပြန်တတ်ဖို့အတွက်ကြံစည်တာပေါ့ဆရာဖြစ်တဲ့ဒီဝရကမင်းကအဖေကိုတတ်ပြီးတော့မင်းလို့ငါကဖရာတတ်ပြီးဖရာလို့မယ်ဆိုပြီးတော့အဲဒီလိုဆရာအမိကိုမှားတော့ဆရာရဲ့စီခိုင်းချက်အရာဖခင်ကြီးကိုတတ်ပြီးတော့ထိနှိုင်းယူမယ်ဆိုတဲ့အခါမှာဖခင်ကြီးက ဖေးကိုတတ်ဖို့မလိုပါဘူးငါသားအတွက်ဒီဌိနာကပေးပါတယ်ဆိုပြီးတော့မျက်စိစိပေးလိုက်တာဒါပေမဲ့ဆရာဖြစ်တဲ့ပုဂ္ဂိုလ်ကဒီတိုင်းထားရင်မင်းမိစိမင်းစည်းစိမ်ဆိုတာကြာရှိခံမှာမဟုတ်ဘူးသူ့ရဲ့မင်းနားမှာခြံရံပြီးဝိုင်းနေတာတွေကမင်းဖေရဲ့ပရိသတ်တွေသူ့ရဲ့အချွေရနေဖြစ်တယ်ဒါကြောင့်မင်းကိုလှုပ်ကြမ်းလိုက်မယ်ဖေအသက်မရှိမှသာမင်းဩဇာအာဏာတည်မယ်လို့ပြောပြတော့မှအဲ့ဒီတော့ဖေကိုတတ်ဖို့ ဒီတိုင်းမတတ်ချင်တော့ကျင်းချအကျဉ်းချထားတဲ့ခံမှာလည်းပဲမိဖုရားကြီးမေတော်ကြီးဝင်ခွင့်ရတဲ့အချိန်တုန်းကတော့ပွဲတော်စာဆိုတဲ့စာဝတ်တောက်ပွဲလေးစာတောက်ခွင့်ရနောက်ဆုံးအသက်ကရှင်နေသေးတယ်တက်သေးစေချင်တာဆိုတော့အစာငတ်အစာဖြတ်ပြီးတော့တေအောင်တတ်မယ်ဆိုပြီးအစာဖြတ်ထားလိုက်တယ်သူ့ရဲ့မေတော်ကြီးအဝင်မခံတော့ အဲ့ဒီမှာဘာမှစားစရာတောက်စရာမရှိတဲ့အခါဘိမတာရမင်းကြီးဟာဈဉ်ညံလျှောက်နေတယ်။ဘာလုပ်နေလဲ။ဈဉ်ညံလျှောက်နေတယ်။သူဟာတမ္မာပုဂ္ဂိုလ်မှမဟုတ်ပဲသောတာပန်ပဲ။သောတာပန်ရိယာပုဂ္ဂိုလ်ကြီးပဲဒီပုဂ္ဂိုလ်က။အဲ့ဒါမှဈဉ်ညံလျှောက်ပြီးတော့နေတယ်။တရက်က2ရက်3ရက်4ရက်5ရက်နေလည်းမသိဘူး။6ရက်နေလည်းမသိဘူး။9ရက်နေလည်းမသိဘူး။အဲ့ဒီမှာသူ့ရဲ့ စောင့်ကြက်ဖြစ်တဲ့ပုံကိုယ်တွေကိုခမည်းတော်ကြီးမတည်သေးဘူးလားမေးမတည်သေးဘူးမတည်တဲ့အပြင်ဟိုတုန်းကပွဲတော်စားတွေစားပွဲတောက်ပွဲတွေစားနေစဉ်လုံးကထက်တောင်အခုအသားရည်တွေကဝါဝန်းပြီးတော့ကြည်လင်းနေတယ်အသားရည်တွေကစူပြေးနေအဲ့ဒီလိုအသားရည်တွေဝါဝန်းစူပြေးနေတယ်ဆိုတာစိတ်စင်ကြယ်လို့လားမစင်ကြယ်လို့လားစိတ်စင်ကြယ်နေလို့ ရှုမှတ်မှုမြင်နေတဲ့အခါတခြားစိတ်ခြားစိတ်တွေမဝင်တော့သူ့မှတ်စိတ်လေးနဲ့သူပြီးစင်ကြယ်နေတဲ့အခါကျတော့စိတ်ကြည်တော့ခန္ဓာကိုယ်မှာလက်ပတ်သွားလာနေတဲ့သွေးတွေကြည်လင်သွားတယ်စိတ်ကြည်ရင်ဘာကြည်လဲသွေးတွေကြည်လင်သွားတယ်အဲ့ဒီသွေးတွေကြည်လင်သွားရင်ရုပ်ဆိုးရုပ်ညံ့တွေကင်းပြောက်ပြီးတော့ရုပ်ကောင်းရုပ်တန်တွေဖြစ်လာတယ်အဲ့ဒီမှာရုပ်ကောင်းရုပ်တန်တွေဖြစ်ပြီးတော့ရုပ်တွေက အသားရည်တွေကဝါဝင်းပြီးတော့ကြည်လင်စူပြေးနေတယ်အခုဗိမတရာမင်းကြီးရဲ့အနေထားအစာလည်းမစားရဘူးရေလည်းမသောက်ရဘူးဒီတိုင်းနဲ့ပဲဈဉ္ညာရှောင်ပြီးတော့ရှုမှတ်အားထုတ်ရင်ဈဉ္ညာအမှတ်တွေမှတ်နေတဲ့အချိန်မှာပဲစိတ်တွေကကြည်လင်တော့သွေးတွေကြည်လင်ရေစင်းတွေကကြည်လင်တင့်တယ်အဲဒီလိုအစာစားရတော့ကတောင်မှ ဒီလောက်ရေစင်းမကြည်လင်ဘူးခုရေစင်းနေတာကြည်လင်တင့်တယ်နေတဲ့အကြောင်းကိုတို့ဥတည်တော့ဘာကြောင့်လဲဈေးညံရှောက်နေလို့ပါတဲ့ဈေးညံဣရိယာပုမျှတနေလို့ပါဈေးညံဣရိယာပုမျှတနေတော့ယောဂမဝင်တော့ဘူးအဲ့ဒီမှာအစာငတ်ပြီမယ်လို့မသေးနိုင်ဖြစ်ဒီလိုဆိုရင်ဘယ်လိုလုပ်ရမလဲဆိုဈေးညံမရှောက်နိုင်အောင်လုပ်ရပါမယ်မရှောက်နိုင်အောင်ဆိုရင်ဘာလုပ်ရမလဲခြေဘဝဓာခွဲရမယ် အဲ့ဒီမှာဟိုကဇာတိတမင်းကအမိပေးလိုက်တယ်အဲ့ကြတော့မှရှင်ဘုံကဒါခွဲစားပဲ့ပြီးတော့ရှားမိခဲ့ရဲ့တင်တဲ့ကံမှာဟိုကဗိမတာရမင်းကြီးစင်းညာလည်းမရှောင်နိုင်တော့ဘူးအဲ့ဒီမှာပဲကွယ်လွန်သွားတယ်နတ်ရောဆန်သွားတယ်လို့ခေါ်တာအဲ့ဒီမှာကွယ်လွန်သွားတာဒါကြောင့်ဈဉ္ဉံလျှောက်ခြင်းအဖြစ်အနာယောဂါကင်းပြီးတော့ကျမ်းမာပြီးတော့အသက်တိုးမလားအသက်ရှည်မလား အသက်ရှည်ခြင်းဘာလို့ရမလဲဈဉ္ညာရှောင်းဈဉ္ညာကိုထူးပြုပြီးရှောင်းဈဉ္ညာရှောင်းပြီးနေရင်နာယောဂကင်းမယ်နာယောဂကင်းရင်ကျမ်းမာမယ်ကျမ်းမာရင်အသက်ပူရှိမယ်နောက်တစ်ခါနံပါတ်4အတိတံပိတံကာယိတံသာယိတံတမ္မာပရိနာမကိစ္စတိမိမိတို့စားထားတဲ့အစာတွေပေါ့ဘာပဲစားစား အဲ့ဒီစားထားတဲ့အစာတွေဈဉ္ညာလျှောက်ခြင်းအပြင်ကြည်ကျက်တယ်အဲ့တော့ဘုန်းကြီးတို့ရိတ်တာမှာတရားဝင်နေတဲ့အခါမှာတရားအထုတ်နေတဲ့အခါမှာမသိမြတ်တာရောသိမြတ်တာရောဘာမှရှောင်ဝင်နေစားစားပြီးရင်ဘာလုပ်ရမှာလဲဈဉ္ညာလျှောက်ပြေရဖို့သွားပြီးလှဲနေတယ်ဈဉ္ညာလျှောက်စားပြီးပြီဆိုရင်ဈဉ္ညာလျှောက် အဲဒီလိုဈဉ္ဉံရှောင်နေခြင်းအပြင်မိမိစားထားတဲ့အစာတွေဟာအလုံးကြည်ကျက်ပြီးတော့ကျမ်းမာပြီးတော့အဲ့ဒီမှာလည်းသက်ရှင်နိုင်တယ်ဒီကျိုးတွေရနောက်တစ်ခါကျတော့နံပါတ်5စင်္ကမာရိကတော့တမာရိစိရတိတိကိုဟောတည်ဈဉ္ဉံလျှောက်ခြင်းအပြင်မိမိရရှိထားတဲ့တမာတိတွေခိုင်မြဲတယ် ထိုင်ရှုမှတ်လို့ပဲရတဲ့တမာရီရရှုမှတ်လို့ရတဲ့တမာရီလျောင်းရှုမှတ်လို့ရတဲ့တမာရီအဲ့ဒီတမာရီတွေဈဉ္ညာလျှောက်ပြီးတော့ရတဲ့တမာရီဟာပို့ပြီးတော့ခိုင်မြဲစေတယ်တဲ့ဈဉ္ညာလျှောက်တာအဲ့လိုဈဉ္ညာလျှောက်ခြင်းအပြင်တမာရီဟာပို့ပြီးခိုင်မြဲသွားမရသေးတဲ့တမာရီလည်းပဲမြန်မြန်ရစေပြီးတော့ရရှိလာတဲ့တမာရီလည်းမပြည့်ပြည့်ပဲနဲ့ခိုင်မြဲသွားတယ် ဒါကြောင့်ဘုန်းကြီးတို့ဈဉ္ညာလာရှောက်ဈဉ္ညာရှောက်တရားအထုဆပုဂ္ဂိုလ်ဣရိယာပု၄ပါးမှာဘယ်ဣရိယာပုနဲ့ကြိုးစားရမလဲဆိုရင်ဘုန်းကြီးကတော့အကြိုက်ဆုံးပြောရရင်ဈဉ္ညာဣရိယာပုနဲ့စကြိုးစားဈဉ္ညာဣရိယာပုကိုအထူးပြုပြီးတော့ကြိုးစားအဲဒီလိုဆိုရင်စိတ်တည်ငြိမ်မှုမြန်မြန်ရမယ်။နောက်ဣရိယာပုမျှနေတဲ့အတွက်ကြောင့်မို့ ထိုင်ရှုမှတ်တဲ့အခါဝေဒနာတက်တာမှာဝေဒနာတွေစောစောစီးစီးမပေါ်တော့ဘူး။ဘုရားရရထားတဲ့တမာတိအကြောင်းမူပဲဝေဒနာကိုရှုမှတ်နိုင်သွားလိမ့်မယ်။ထိုင်တဲ့ဣရိယာပုမှာအများကြီးအကျိုးပြုသွားလိမ့်မယ်ဈဉ္ညာကရတဲ့တမာတိက။ဒါကြောင့်ဣရိယာပု၄ပါးမှာစပြီးတော့အတုဇသမာတိထူထောင်စားပုဂ္ဂိုလ်ဟာဈဉ္ညာဣရိယာပုကိုအထူးပြုပြီးကြိုးစားလာခဲ့ရင် အထိုင်ဣရိယာပုဒီပူပြီးခိုင်မြဲပြီးတော့တကယ်ကိုဝိပဿနာဉာဏ်နေရှင်းရှင်းလင်းလင်းတွေ့မြင်လာလိမ့်မယ်။ဓမ္မယလက္ခဏာခေါ်တဲ့ဖြစ်မှုပြမှုသဘောတွေကို ကောင်းကောင်းကြီးသိမြင်လာလိမ့်မယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ခြင်းဟာမရရှိသေးတဲ့တမာတိတွေလည်းရရှိပြီးတော့ရရှိထားတဲ့တမာတိတွေလည်းပူပြီးခိုင်မြဲစေတယ်။အထူးအားဖြင့်စိတ်တွေစင်ကြယ်စေတယ်စိတ်တဝိတ္တုတ္တိ။ စိတ်တွေမြန်မြန်ကြီးစင်ကြယ်သွားဇိဒဝိသုဒ္ဓိဖြစ်ပြီဆိုရင်ဘုန်းကြီးမနေ့ကပြောတဲ့ဒိဋ္ဌိဝိသုဒ္ဓိအတိမြင်နေစင်ကြယ်သွားအတိမြင်နေစင်ကြယ်သွားပြီဆိုရင်ဟိုဘက်မှာတစ်ခါဆက်ပြီးကိခာဝိတ္တနာဝိသုဒ္ဓိယုံမှားမှုဆိုတာဘာမှရှိတော့ဘုရားပေါ်မှာလည်းယုံမှားမှုမရှိတော့တရားပေါ်မှာလည်းယုံမှားမှုမရှိတော့သံဃာပေါ်မှာလည်းယုံမှားမှုမရှိတော့အလုံးယုံမှားမှုတွေကင်းစင်သွားတယ် အဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီစိတ်ဓာတ်ဝိသုဒ္ဓိလေးဖြစ်ဖို့အတွက်ထိုင်ပြီးရှူရှူရပ်ပြီးရှူရှူဈဉ္ဉံရှူရှူမနေ့ကဘုန်းကြီးပြောတဲ့နိဝရဏတရားတွေလုံးဝမဝင်အောင်တားဆီးနိုင်ပြီဟောဒီတတိအဆောင်ရှောင်လေးထားပြီးတော့တတရကိဏစေတတ်တာတတိလေးကပ်ပြီးတော့မိမိခန္ဓာကပေါ်လာသမျှအာယုန်တိုင်းကို မလွတ်အောင် ရှုနေပြီဆိုရင်ဟိုကဈာကိလေသာဘယ်ကမှဝင်မလာနိုင်တော့နိဝရဏတရားတွေဘယ်ကမှဝင်မလာနိုင်တော့အလုံးနိဝရဏတရားတွေကိုပဲကွာထားနိုင်တယ်။ဒါတွေပဲကွာထားနိုင်ပြီဆိုရင်စိတ္တဝိတ္တုဖြစ်ပြီးတော့ဒီဘက်ကဒိဋ္ဌိဝိတ္တုသင်္ခါဝိတ္တနာဝိတ္တုမေဃမေဃညာနာတသနာဝိတ္တုစတဲ့ဝိတ္တုတွေအစဉ်အတိုင်းဖြစ်ပြီးတော့နောက်ဆုံးဝိပဿနာဉာဏ်နဲ့ပြည့်စုံရင်တော့လည်းမဉဏ်ပူညာတိအောင်ရသွားနိုင်တယ်။ရဟန္တာတိအောင်ဖြစ်နိုင်တယ် တကယ်လို့မဖြစ်ပါဘူးဆိုရင်တော့ဘုန်းကြီးအခုပြောပြတဲ့အကျိုး၅မျိုးအကျိုးဘယ်နှမျိုးလဲဟေးအကျိုး၅မျိုးဘုန်းကြီးတို့ယောဂီများလက်တွေ့ရနိုင်တယ်နံပါတ်၁ကခရီးရှည်သွားနိုင်ခြင်းအကျိုးနံပါတ်2ကကိုယ်စိတ်ကြန့်ခိုင်ခြင်းဆိုတဲ့အကျိုးနောက်နံပါတ်3ကအနာယောဂါကင်းစင်ခြင်းဆိုတဲ့အကျိုး နံပါတ်၄ကစားထားတဲ့အစာတွေကြည်ကျချင်းဆိုတဲ့အကျိုးနံပါတ်၅ကမိမိရရှိထားတဲ့တမာတိတွေခိုင်မြဲခြင်းဆိုတဲ့အကျိုးအကျိုးဘယ်နှမျိုးလဲဒါပဲမိမိတို့ဒီမှာတရားတွေရှုမှတ်နေပြီမကြိုးစားနေလို့တရားမတွေ့သေးဘူးကိုယ်စိတ်ထဲမှာတရားမရသေးဘူးထင်ရင်မလျှောက်ဖဲမနေလိုက်နဲ့ရှင်းညာလျှောက်ခြင်းအပြင်ဒီအကျိုး၅မျိုးလက်တွေ့မရနိုင်ဘူးလားကဲဒါလေးဆိုကြည့်မယ် ရီးသွားနိုင်ကြံ့ခိုင်အာအင်းကင်းစင်ယောဂကင်းစင်ယောဂအစာကြည်ကျက်အစာကြည်ကျက်မပြည့်သမာဓိမပြည့်သမာဓိငါးပါးရှိငါးပါးရှိသွားသိစဉ်ကြံအကျိုးတည်သွားသိစဉ်ကြံအကျိုးတည် ခยีတော်၌ခยีတော်၌ကြံ့ခိုင်အားအင်းကြံ့ခိုင်အားအင်းကင်းစင်ယောဂကင်းစင်ယောဂအစာကြည်ကျက်အစာကြည်ကျက်မပြည့်သမာဓိမပြည့်သမာဓိငါးပါးရှိငါးပါးရှိသွားသည့်စင်ကြံအကျိုးသည်သွားသည့်စင်ကြံအကျိုးသည် ဇင်းညာလျှောက်ခြင်းအပြင်အကျိုး၅မျိုးရနိုင်သည် ပါရမီရှိမယ်ဆိုရင်ဈဉ္ဉံလျှောက်ပြီးရှုမှတ်ခြင်းအပြင်အတွေ့ဆင်းရဲလွတ်နိုင်တဲ့တကယ်အရိယာမဉ္ဇဉ်ပူညာတိအောင်ရနိုင်သည်ဒီတဲ့ပါရမီပြည့်စုံမယ်ဆိုရင်ဆင်းရဲငြိမ်းတဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတိအောင်ရနိုင်သည်ဒါကြောင့်ဘုန်းကြီးတို့ယောဂီများရသော်ဘုရားဟောထားတဲ့ဒီဈဉ္ဉံဣရိယာပုဂ္ဂလေးကိုလည်းပဲ သူ့အချိန်နဲ့သူတတိကပြီးတော့ရိုးရိုးသေးသေးရှုမှတ်သွားမယ်ဆိုရင်တရားဓုတွေရနိုင်တယ်လို့တရားဓုမရခဲ့ရင်လည်းပဲဒီအကျိုး၅မျိုးမရဘူးလားဒါကြောင့်မြတ်စွာဘုရားက ပုဏ္ဏစာပရံဘိကဝေဘိက္ခုကိစ္ဆံတော်ဝကိစ္ဆာမိတိပဇာနာတိဘေကဝေယဟန်တော်များဥจิตသားတို့ ခုနစာပရာရှုမှပွားများအာထုပ်ပုံနောက်တစ်မျိုးကဘိက္ခုယဟန်သည်ဝါတရားအာထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လေးဝါသွားလျင်လေးဝါသွားတော်သွားစေသွားခိုက်သွားစေမူလီကိစ္စမိတိသွားသည်ဟူ၏ပဇာနာတိတိဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတုဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းသာဓုသာဓုသာဓုဘုရား